စိန်ခေါ်ရင်ဘွာမခတ်တတ်မှတ်စမ်းလုံးကြီးတပေးရန်ရှင်ရှင်ဘူအောင်တင်ဟဲ့ဘူအောင်တင်ဆိုင်ရတဲ့ဘူအောင်တင်ပြန်ရတဲ့ဘူအောင်တင်ဘူအောင်တင်လာပြီဟဲ့ဘူအောင်တင်ဘူအောင်တင်ပြန်လာပြီမိသားဓမ္မကြီးဘူအောင်တင်ဖြစ်ပယ်လီခေါ်လိုက်ခြင်းနေဝင်းချစ်သူတောက်ကိုကောင်းမိတောက်လူနီးရှာဘုံတော်ခီးဖွင့်အောင်မြည်ဥပချစ်ဖြစ်ကဲမီဆွှွှွေ တာနဲ့သစ္စာချိန်ဝิญညာထက်အသက်ဓမ္မကစဉ်းစားနေရရှာပြီးဖြစ်သောမမြဝင်းဖြစ်ကဲသမီးတင်တင်နှဲ့ဘုံတင်နဲ့မမြဝင်းယခုတွေ့လေပြီမမြဝင်းတယောက်မြစ်တာတရားရဲ့နောက်ကောက်ကောက်ဘာအောင်လိုက်ရလေမလားသစ္စာတရားရဲ့ဘက်တော်သားဖြစ်ရပ်တည်လေမလားဘယ်ဒီကိုဖြည့်သိရင်ရိုက်တာကြီးရွှေတုံးပြီးအောင်ဤဘုံအောင်တင်ပြန်လာပြီးခံဝင်မြောက်ပြက်ကဒုတိယပိုင်းဖြစ်လူငယ်လူပညာရှင်နန္ဒဝိကြောကောင်ဤကိုပိုင်အတွေ့အရေးဖြစ် Ladies and gentlemen, this is the second series of Ratana Bhuvanes. I hope you understand where it has stopped in the first series. But in this series, it starts with whether Mamya Wayne is going to accept Bondin's love, although she has a strong attachment towards Upachit with whom she has already engaged? Or is she going to put life and love of bondage together into the grave by letting him suicide? And for the rest, please listen to play. Thank <laughs> you. စဉ်းစားပြီလားမမြဝဲဟမ်စဉ်းစားပြီလားပြောအကူကြီးဟမ်မြတ်ဘွားအကူကြီးကိုချစ်လို့ကိုကိုချစ်ရဲ့တစ္ဆာကိုဖောက်ဖြစ်ခဲ့ရင်လေမြတ်ရဲ့တစ္ဆာတရားတွေအကုန်လုံးဘုရားစကားတွေဖြစ်ပြီးတောင်ကြီးမြမြတစ္ဆာတွေရွတ်ဆိုပြတော့ စိန်ခဲရွှေခဲအိမ်နှကေးမိမကေးကလူခဲကအေးလို့ပြောခံရမယ်အကိုကြီးအကိုကြီးရဲ့ဆုံးဖြတ်ချက်ကိုဒီမဟုတ်အကိုကြီးအကိုကြီးရဲ့ဆုံးဖြတ်ချက်ကတော့အလောင်းစင်အစိပ်ပလင်း၆လုံးမျိုးတစ်ခုခုကို တုံးမှာတော့မပူနဲ့မမြဝင်ရှင်ကဲပါလေကဲပါလေမမြဝင်မှာဒီလောက်အခက်ခဲဖြစ်နေရင်အောင်တင်းဘွားအောင်တင်းဖာသာပဲဖန်တီးရတော့မှာပေါ့လေအိုးအကူကြီးအကူကြီးဟာကျောင်းအင်မတန်ကြားကျင်နေပါတယ်မမြဝဲ အင်မတန်မှကြားကျင်နေပါတယ်ဘာပြောမလဲခပြောပါဦးမြာမြာအကူကြီးပြန်မဖို့ပဲထားရောဟုတ်ပြီမြာမြာဘာတန်းနိုင်မလဲရှင်ဘာဘာဘာဘာဘာဘာမြာကိုပြန်မဖို့ပဲထားရောမြာဘာမှမတတ်နိုင်ပါဘူးကိုကြီးရေဩမမြဝင်းကိုပြန်မဖို့ပဲထားရုံနဲ့ ကျုပ်ကပြီးမှာတော့မဟုတ်ဘူးမမြဝင်းရဲ့ရှင်နုအကူကြီးကဘာလုပ်เสียရှိသေးလို့လေဆရာဘာလဲသူကကျွန်တော်ဆရာဘုန်းတင်ကဖုန်ကြီးလူတယ်လည်းမဟုတ်ပါဘူးဗျာငယ်မှုလူလန်တော်တွေတောင်မှမာတုတ်ကံမှာကိစ္စတွေနားလည်လုံးလို့ဒေသနာကြားရတာအာဘဖြစ်ရတာအမို့ခုတော့ဒုက္ခဗျာဆရာသွားစားအပြင်ခန်းကိုခဏဟုတ်ဟုတ်ကဲ့ဆရာတော့အေးဟုတ်ကောင်ဆရာကျုပ်အရင်တော်ထဲမှာတုန်းကလို့ အလှကြည့်ပြီးတော့ကမနေနိုင်ဘူးမမြဝဲရှင်တခါသေးဘူးရဲ့နဲ့ပြင်ဖို့နားမလဲရင် ကျုပ်အဖြစ်ဟာတိတဲ့ဆိုးသွားလိမ့်မယ်မမြဝဲတိတဲ့ဆိုးသွားလိမ့်မယ်ဒီစကားတွေကိုမြတ်ကိုပြောနေစရာမလိုပါဘူးမြတ်နဲ့ဘာမှမဆိုင်နာဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်မမြဝဲနဲ့ဘာမှမဆိုင်ဘူးကျုပ်နဲ့ဆိုင်တဲ့အလို့ဆိုတော့ကကျုပ်ကတော့အာဓမ္မသိမ့်ပေးရလိမ့်မယ်မမြဝဲ အာဓမ္မသိမ့်ဖဲရလိမ့်မယ်ဒါတော့အကိုကြီးသဘောရမို့တာညနုရမှာညစာပြီးတစ္ဆာဖြစ်ရမကြချင်ဘူးဒါပြင်ပြီးရောပေါ့မမြဝင်းလဲစဉ်းစားလေရှင်ဥပချင်းနဲ့မမြဝင်းညပြီနေလို့မှမဟုတ်ပဲပြီးတော့လေကျုပ်တို့ကြောင့်မမြဝင်းတစ္ဆာပြရတာကိုမမြဝင်းမှာပြည့်မရှိပါဘူးမဟုတ်ဘူးလားမမြဝင်းပြည့်မရှိပါဘူးဘာပဲဖြစ်ဖြစ်လေ မြရတော့အကိုကြီးအရမတိမ့်ပိတ်လို့တာပြူသမီးကနူးရတာပဲလို့ယူဆမှာပဲဟုတ်ပါတယ်ဟုတ်ပါတယ်ဝိနိတကြက်တတ်တဲ့သဘောနဲ့ယူဆတာကိုကျုပ်ကနဲ့ကွာအာဒါလို့နားဒါလို့စကားရှည်နေမိတာပဲလွန်လှပြီလေဟင်းတော့အကိုကြီးဘာလို့မြရတော့ဘာမှမသိဘူးဟုတ်ပါတယ်မသိပါဘူးအကိုကြီးတိမ့်ပိတ်လို့တာညနူးရတဲ့ဘုံကပြီးပြီး ဒီအစိတ်ပလင်းကဲဦးဒီတနက်ကြီးရောပြစ်ပြီးတေချောင်းကြံအောင်လို့လားကျုပ်အသက်ကိုမမြဝင်းကလွဲရင်ဘယ်သူမှမတတ်နိုင်ပါဘူးဟာကြည့်လူစိုးဘူဤဘူအောင်နေဆိုပြီးပေါ်ရပြန်မေးမပေါ်ဘူးမြမပေါ်ဘူးလို့တောင်လို့နေပါသေးတယ်โอเค Melebur. Mia atas sudah lupa. Melebur dah, melebur dah, melebur dah. Oh. Jadi kalau tu hanya cuma you aja ya. Melebur dah, melebur dah. Lupa. Oh. ညညညမြစ်တာရှင်ဘူအောင်ရင်သစ္စာရှင်ဘူအောင်ရင်ကရုဏာရှင်ဘူအောင်ရင်မမဝါရှင်ဘူအောင်ရင်ဒုက္ခကိုဒုက္ခခင်ညမာနေပါအရာရာအနုလှမြင် အမှုရိယသားကောင်ဘိုးအောင်ရင်မောင်ရင်မောင်ညာမိခါတော်ပေတကာဖွင့်လို့အောင်ရင်လောကမှာမောမဆုံးဘူးလောကမှာပြောမဆုံးဘူးအချစ်ယူခြင်းသွားကအမျိုးကြီးမျိုးရရတော့ဘိုးအောင်ရင် ချစ်သမီးလေးကိုညာတော်တော်ညာဟိုညာဘာဖြစ်လို့လဲညာဘယ်သွားလို့လဲဟင်မောင်ဘချစ်အသက်ဆံဖြစ်နေတယ်ဆိုပြီးရန်ကုန်ကမောင်ဘချစ်နာမည်နဲ့တန်ကျိုးလာလို့ဒေါ်တော်ကိုယ်တိုင်ပဲကြည်ုံနဲ့အတူယထာလိုက်ဖို့လို့သွားကြတာ၄ရက်တောင်ရှိသွားပါပြီကွယ်တော်ကျွန်တော်အသေးအံဖြစ်လို့ရန်ကုန်ကိုလိုက်သွားကြပြီဟုတ်လားတော် ဟုတ်ပါတယ်မောင်ဘတ်ချီရဲ့သမီးလေးမောင်ဘတ်ချီစီကိုမရောက်ဘူးလားယင်อืมကျွန်တော်လည်းအသေးအံမဖြစ်တန်ကျိုးလည်းမရိုက်တော့မြကျွန်တော်စီကိုမရောက်နိုင်ဘူးဘောတော်တော်ရဲ့ဟေးလောက်ပါအောင်ကွယ်သမီးလေးကိုကယ်ပါအောင်ဟိုတခါတုန်းကလေဘဝောင်တင်ကြောင့်ဘဝပြည့်ရတော့မလို့ဘဝောင်နဲ့သူတော်ကောင်းကြီးကြောင့်သမီးလေးဘာမှမဖြစ်ခဲ့ဘူးအခုတခါတော့ ကိုယူနေပါပြီမောင်မချီရဲ့ကဲပါအောင်ကဲပါအောင်တော်တော်အမီလေးလူစိုးသူစိုးတွေနဲ့ဝေးပါစေကွယ်အော်တော်တော်ခုကျွန်တော်မလာခင်မြဘယ်သူနေများအဆက်အသွယ်ရှိနေသေးလဲအေးကွယ်ဟိုပြီးခဲ့တဲ့တစ်ပတ်လောက်ကတော့ဘူအောင်ကြီးစီကဒုက္ခဆိုလားဒုက္ခဆိုလားမသိပါဘူးကရင်မာလေးတယောက်နဲ့ကရင်အဖိုးကြီးတယောက်တော့သမီးလေးစီကို နာနေကြတာပဲကွယ်ဘိုးအောင်ကျင်းစီကဟုတ်လားတော်တော်ဟုတ်ဟုတ်ပါလေကွယ်ဟုတ်ပြီတော်တော်ဟုတ်ပြီညပျောက်သွားတာဘိုးအောင်ကျင်းလက်ချက်ပါငါနာမည်နဲ့အသေးစံဖြစ်နေတယ်ဆိုပြီးတန်ရိုးလင်ရိုက်ပြီးတော့ငါဇနီးလုံးမြောက်ကိုတပတ်လည်နဲ့လှည့်ထုတ်သွားတယ်ဘိုးအောင်တင် မင်းရန်ကုန်မှာရှိနေသေးသေးပြီတော့တွေ့ကြသေးတာပေါ့ဘိုးအောင်တင်ရ လိုခံမှုရှင်ပြီးတော့စာရီကိုလိုက်တော့လေငါမိမကအမ္မပါဠိတဲ့တော့ပိုလှနေပါလားဒုက္ခရဲ့အေးဗျာဆရာမလည်းမြောက်ဆရာမရှိကိုမိမကိုပြန်မြောက်နေပြန်ပါဘူးနော်ဟုတ်ပါဒုက္ခရဲ့ဘာမှကြည်စမ်းမအောင်မင်းဆရာတော့မလှဘူးလားလှပါဗျာလှပါသိလားအဲ့လိုပြောစမ်းပါဟေးနိုင်မို့ဟေးဒုဆရာကသူ့မိမကသူကမြောက်နေတာသူ့လည်းကြည့်ပါဦးဟာကလာဘောမီကိုပါလာရုပ်ကိုချာလီချက်ပလင်လောက်ကမွေးနေဆိုတော့ လူမျိုးကြီးပုံတွေကကလာမင်းသားတွေတော့ချောမနေဘူးလားဟဲ့ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ကဲကဲတော်ကြစမ်းပါဦးတော်ကြစမ်းပါဦးညရေရှင်ကိုကြီးဒီနေ့ကစပြီးတော့မမြဝဲနာမပြောက်ကလမာလေးဖာတိမာဘီဘီနာမည်ရောက်နော်ပြီးတော့လူစိုးကြီးဘော်နဲ့နာမည်ပြောက်အဗ်ဒူလတီဖ်အဖြစ်ရောက်ဟုတ်လားအဗ်ဒူလတီဖ်အာဗျာကြည်ကြည်ကြည်ဟုတ်ပြီဟုတ်ပြီသူကရဆရာ မင်းလည်းဒီနေ့ကစပြီးတော့ကဓမင်းချက်ခန္ဓာမကလာဒါဝုတ်အဖြစ်ပေါ့ပေါ့ဟုတ်ကဲ့နော်တွင်ရမယ်နော်ဟေ့ဟုတ်ကဲ့ကဲနမ်းမို့ရောဟိုဒီမှာကျင်းအောင်ပါနော်ခေါင်းမချုံပြီးတော့အိမ်မှာနေရမယ်ကြားလာငါပြောတာဟုတ်ကဲ့ကိုကြီးကဲသူကဗျာဘာရရနမ်းမို့ရှင်းကိုကြီးဒီတို့နှစ်ယောက်ဒီအိမ်မှာကောင်းကောင်းနေခဲ့နော်ငါပြန်စားကြပွဲလာခဲ့မယ်ကြားလာဟုတ်ကဲ့ကဲကားပေါ်တော့ကြစို့ဟုတ်ကဲ့အကောကြီးအရေဘဘူး ဘယ်ကိုကြည့်ရမှာလဲစာအာကြောင်းညနေစီကြောင်းလေဟေးလာလေကိစလမ်မာရီကိုဒုက္ခရေညာဒုက္ခကိုခုရှိရပလိတ်တွေလက်ပြပြီးရခိုင်းနေပါလားဟုတ်တယ်ဆရာဟေးအခုဟမ်ပလိတ်တွေနဲ့ကိုကိုချစ်ကိုကိုချစ် Don't worry don't worry နင်ကြောင်နေဒီတခါတော့ကိုကျိုးနေပြီနဲ့တူပါတယ်အခုကြီးမနဲ့ကွာမမစေးအေးသာထားပါဗျာ ညရှင်ကိုကြီးစာရီကိုကမှုချုံတာဟုတ်ကဲ့ကိုကြီးတိုက်ကားရခိုင်ရပ်ပြလိုက်နော်ငါကလားလို့စကားပြောမယ်မြင့်စကားပြန်လို့ချတာငါပြောတာဟုတ်ကဲ့ဆရာဟုတ်ရရဘာလို့ပဲသွားကြမှာ हम लोग को स्पॉट मार्केट में दुकान खोलने को जाएगा भैया इसलिए एनीथिंग टू डू सर हे कासिया तू ဘာပြောတာလဲဒီစမောင်မင်းဘာဘူးတွေဘာတွေပြောနေလဲ အရေအော်ဘဘကပြောတယ်သူတို့လမ်းလျှောက်တယ်တဲ့ဟာသူတို့လမ်းလျှောက်တယ်သာပြောတယ်ကားကြီးနဲ့ပါလားကွာအရေဟုတ်ပါတယ်ဆဘဘကသူတို့ကျေဆောင်ဇနီးမောင်နှံနဲ့ရောက်လမ်းလျှောက်ကအပြမဩဒီလိုလားဟေးဟုတ်ပြီဟုတ်ပြီကဲကဲသွားကြသွားကြဆလမ်ဆာဆလမ်ဆာ မြဖြင့်ရှင်လေးကိုတုံသွားတာပဲကိုကြီးရေမချောက်ပါနဲ့မြရဲ့ကိုကြီးတရားလုံးရှိပါတယ်တော့ဘော်ရီဒုက္ခရမင်းသိကြော်ရဲကွာဒုက္ခဒါကတော့ဆရာရဲ့ဘုံလေးတစ်ပက်တရားလုံးလွတ်နေပြီဒီလောက်လေးမှမလျင်ဘုံလေးတစ်ပက်လို့တောင်းတော့မကောင်းတော့ပါဘူးဆရာရဲ့မင်းကတော့ငါ့ကိုဖျောက်ဆရာမရှိရင်မင်းဝယ်ပြီးတော့မြောက်နေတဲ့ကောင်ပဲခွိုင်းကောင်ရဲ့အိုးဆရာကမြောက်အောင်ဆရာကခလေးမှမဟုတ်တာပဲဆရာရဲ့ခဲ့ပါလေခဲ့ပါလေထားပါထားပါညရှင်ကိုကြီး အကိုကြီးနဲ့နေရတာပြောရဲ့လားလို့တော့မှအကိုကြီးမေးတော့မမေးရဘူးမြရဲ့ဒီလိုလေးပဲဟုတ်ပါမလဲအကိုကြီးရဲ့လင်းရင်မရရဲ့လို့ဖြစ်လာမှတော့အကိုကြီးရဲ့တန်ကိုစိုးလဲခံမှားပဲကောင်းလဲစမ်းမှာပေါ့ဟုတ်ဘူးလားလို့အဲ့ဒါလေးတွေကြောင့်ချစ်နေရတာအဲ့ဒါလေးတွေကြောင့်ချစ်နေရတာဟုတ်ဆရာဟုတ်ကျွန်တော်တော့ရစုံဆရာရေနော်အိုးအကူကြီးကလေကိုတုခါကြီးတွေ့သွားပြီအိုး ဒုက္ခသိတာတို့ဒုက္ခသိမှာတို့စိုးရိမ်နေစမ်းမှလည်းညာရဲ့အချစ်နဲ့ပတ်သက်လာရင် မျက်စိမရှိဘူးပညာရှိတွေဆိုထားတယ်မလားဘောင်းနဲ့မမြဝင်းကိုချစ်တဲ့နေရာမှာမျက်စိမပါဘူးဒုက္ခမပြောနဲ့ဒုက္ခဘိုးရီတောင်မရှောင်နိုင်ဘူးညာဒါပဲပြောနေအိုးကြည်ကြည်ကိုကြီးကလည်းဘာလို့ပြောနေမှလည်းမသိဘူးတော်တော်အချစ်လူစိုးကြီးမြရှင်ကိုကြီး I love you. Uh! လဲငါမြကိုသိချစ်ခဲ့ရသမျှသိလူမှုဖြစ်နေပြီဖို့ထူရချစ်ခင်ပေါင်းစင်ဆက်ဆံခြင်းကကိုယ်ကွင်းမှုဆိုရှိကြည်ကြီးရဆရာရဲ့အေးတရားသိပြီမဲ့စကားရှိတာလက်ခံနေတဲ့ငါနှလုံးသားကငါအတွက်ဆိုရင်သိပြောညံလုံးလို့ပါဖို့ထူရအဲနှလုံးသားပြောညံလို့အကြည့်မာတော့အောင်အရက်နေတာစိတ်ပြီးတော့ဆရာကြီးရော့ခါခါမှာဆရာရဲ့ ချပါဆရာတပည့်ကြီးဖို့ထုကဆရာအသွင်မှာပေါ့အောင်တာဝန်ယူရတယ်ဆရာရဲ့မင်းပြောလို့အရက်နဲ့ဖြေရောက်ပြီမင်းမပြောက်ဘူးဖို့ထုပုံမှုရင်ပိုပြီးသတိရတယ်ကွာဒါတော့ဆရာရဲ့တရားရဟန္တာတွေမှာတပါကျွန်တော်တို့ဆရာတို့လူပုတ္တဇဉ်လူသားတွေအဖို့တဏှာကြုံဘယ်လိုလုံရနိုင်မှမို့လဲဆရာရဲ့ အင်းမင်းပြောသလိုတဏှာတဏှာလို့ပဲတော်တော့တယ်တဏှာဟာနာနာပုံမှန်လေးနာနာဖြစ်ကုန်ဟောဒီကမ္ဘာလောကကြီးဟာမူကအထယ်မြေကအဖုံးတုံးလုံးပေါက်ကိုကျူးဆိုအောင်ငါအသေးကြီးစကားလမ်းကိုလုံးမှာပဲဖို့ထူရအော်မြတ်မြတ် လည်းငါပုံမှန်တန်ဟောစဉ်ရှိရှာတယ်ဟုတ်သူဟုတ်ပါတယ်ဆရာဒါပေမဲ့ဟိုဘူအောင်ကျူဆိုတဲ့ဇရဝါကပြိပင်တားဆီးနေပြီတွေ့ကြသေးတာပေါ့ဘူအောင်တင်ရငါအချစ်မြကိုငါလက်ထဲရောက်ရောက်မရောက်ပြီပတ်ချင်တဲ့အောင်တင်ကြားနဲ့ဆင်လဲပြင်းမှာတွေ့ကြသေးတာပေါ့ဘူအောင်တင်ရဲ့တွေ့ကြသေးတာပေါ့ ညညညညမေဘဝကိုပဲရောက်ရောက်ကိုကိုချစ်ကတော့ညကိုဖြစ်ရဘဝမှာချစ်မယ်ကြာရဘဝမှာညံ့နေမယ်နှစ်ဖြစ်ရင်တောင်တကိုင်းနဲ့နားပြစီလို့ကိုကိုချစ်ရွှေဆန်းတော်ဖျားကြီးကိုတိုင်တယ်ဝိမာန်ညရတိုင်တယ်ဝိမာန်အာကိုကိုချစ်ကိုကိုချစ် ကိုထားရှိတဲ့မေတ္တာတရားကျင်းလိုက်တော့ကိုကိုချင်ရဲ့လူဘဝဆိုတာဖြစ်ချင်ရင်တော့ဖြစ်ကြမယ်ဆိုပြည့်စုံခြင်းဟာလူဘဝလို့တော့ပြုလို့ရနိုင်တာလေဖြစ်ချင်တယ်ဖြစ်လို့ရနေဘူးဖြစ်နေတာလေဖြစ်ချင်တာဖြစ်ချင် ကိုကိုချစ်ချင်အောင်ပြုမိပါစေညာကိုကိုချစ်တွေ့ဆုတောင်းနေပါမယ်ကိုကိုချစ်ရေဟဲ့မြအိုးကိုကိုချစ်ဟမ်ဘာမလဲကိုကိုချစ်မြဘာမလဲကိုကိုချစ်ပြောလေမြမြရောင်းရလို့ပါအကူကြီးရေ အော်မြမြအကိုကြီးနဲ့အကြောင်းပါခဲ့ပြီမဲ့ညရဲ့မေတ္တာနဲ့ညရဲ့စိတ်ကဥပချစ်စီကိုရောက်နေပါပေါ့လားညဟင်မဟုတ်ပါဘူးကိုကြီးညညလေကိုကိုချစ်ကြောင်းတွင်းနေတော့အကိုကြီးရောက်လာလို့ဖြူးနေဆိုတော့ရောင်ကြီးပါးစပ်ကထွက်သွားတာပါကိုကြီးကဲပါလေကဲပါလေ အကိုကြီးကမြတ်ကိုစတာပါစိတ်မကောင်းမှုဖြစ်ပါနဲ့မြတ်ရဲ့နော်ဥပချေရဲ့ကျေးဇူးနဲ့ဥပချေရဲ့မေတ္တာတရားတွေကြောင့်မြတ်ဥပချေကိုထိုက်တန်ပြီးတရိယာနေနိုင်နေဆိုတာမြတ်ကိုစားအကိုကြီးနားလည်ထားပါလေမြတ်ရဲ့อืมမြတ်ဥပချေကိုတရိယာနေတဲ့အကြောင်းအခြေခံတွေရှိခဲ့တာပဲ ဒီတော့မြတ်ဘုရားချက်ပေါ်မှာရှိခဲ့တဲ့တန်ဆင်ကျိုးတွေဖြတ်တော့ပြရမယ်ဖြတ်တော့ပြရอืมဘုရားချက်ဘုရားချက်ဘယ်လိုလဲကွာကျွန်တော်ပါဆရာရဲ့ဆက်တကယ်ကြီးမဟုတ်ဒုက္ခပါဆရာဟောဒုက္ခလားဝင်ခဲ့ဝင်ခဲ့ဟုတ်ကဲ့ဆရာဟေး ဆရာရှာခိုင်းထားတဲ့အမျိုးသမီးဆိုတာလေအာဟုတ်ပြီဟုတ်ပြီဟုတ်ပြီဟုတ်ပြီဘယ်နဲ့လဲဆရာဆရာလိုချင်တဲ့ပုံစံပြီးအလှရှိလားဆရာရဲ့อืมငါလိုတဲ့ပုံစံကတော့သူ့မှာရေချင်းပြည့်ရှိတယ်သူကဒါပေမဲ့ဗျာဒါနဲ့ဘာဖြစ်လဲဆရာဒါပေမဲ့အင်းအဲမင်းနာမည်ဘယ်လိုခေါ်တယ်လဲကွာအာ ကျမနာမည်ရူမီပါကိုကြီး your name romi ဟုတ်ပြီဟုတ်ပြီဟုတ်ပြီ romi ဥပချစ်ရေဘူအောင်တဲ့စက်ကွင်းကလွတ်အောင်သာရှောင်ရတော့ဥပချစ်ဖျားလောင်းဥတောင်းမင်းတောင်းတောင်းမလေးနဲ့ဖျားရောင်းတော့မတနာရဲ့စက်ကွင်းသက်ဆင်းခဲ့သေးတယ် ဥပချေလိုပုရုဇဉ်လူသားအဖို့ကတော့ရူမီနဲ့မြရဲ့အချစ်ကိုတဒန်းနဲ့မထားနိုင်ပါစေနဲ့လို့တော့အောင်တင်ကဆူတောင်းလိုက်ပါတယ်ဥပချေမြမြတိတ်ရှစ်တိတ်ညှိုးခဲ့ရတယ်မြ ဖန်ကားသူလေးလို့မရဘူးငါအကူနဲ့မြူထားရင်တော့တစ္ဆာမဲလုံးမေတ္တာခေါင်းပါလို့လည်းမရငါကိုပြစ်တော်မယ်ဆိုလားငါသိတယ်ငါသိပါတယ်သိသိမိမဆိုတာတယောက်မှတစ္ဆာမရှိဘူးမိမဆိုတာတယောက်မှတစ္ဆာမရှိဘူးဟဲ့လူတွေကြားအောင်ဟစ်တိုင်ကနေငါဟိလိုက်ချင်တယ်ဟာဟာ မိမ့်မတစ္ဆာမရှိဘူးတစ္ဆာမရှိဘူးမရှိဘူးမရှိဘူးမရှိဘူးအခုဘယ်လိုများတစ္ဆာမရှိဘူးလို့ပြောနေတာလေအကိုရဲ့ဟိုရူမီကတော့မဟုတ်တယ်မဟုတ်နော်ဗျာဟိုကျွန်ကျွန်ကျွန်တော် ဟုတ်ပါတယ်အကူရဲ့ဒါလေအကူကလေငခုံးမတကောင်ပုတ်တာနဲ့တလှေလုံးအပုတ်ကြီးပါဆိုပြီးဟော်ဒီကရိုမီတို့မိမာတွေကိုလေတရားမှတစ္ဆာမရှိဘူးလို့ပြောတာပေါ့လေဟုတ်လားဗျာမမဟုတ်မဟုတ်လားပါဘူးဗျာဟိုဟိုမအော်ရူမီပါအကိုရဲ့ဗျာအကိုရူမီတယောက်တည်းကွယ် ခုကိုလီရူမီတနာတဲ့အထိမှန်နေနဲ့လီပြစ်စုရစီလားရှင်။အိုးအာနာဇာကြီးရူမီရဲ့ခုကလေတစည်းနေကြနေတာပဲကွာ။အာနာဇာစကားကြီးကိုမတုံးမနဲ့လားအကူရဲ့။နော်နော်ကူခမညာဟိုရူမီတို့အခန်းထဲမှာလီအေးအေးဆေးဆေးစကားပြောကြမဲ့အကူရဲ့လာလီကူဟုတ် ဟုတ်ဟုတ်ကဲ့ဖျားလောက်ဥတုံးပြီးတော့မနဲ့မိတော့ဇန်လျှော့ခဲ့သေးတာပဲဆရာကြီးဥပချစ်ကဘာဘာနဲ့တွန်းထူထားတဲ့ပုထုဇဉ်ကိုလဲဆရာကြီးနော်ဥပချစ်လေရိုမီနယ်လဲတွေ့ရောမုန်းတယ်မပေးခင်ကငငန်တက်နေတဲ့ကလေးကြီးကြာနေတာပဲဆရာ ဟုတ်ဟုတ်ဟုတ်ဟုတ်ကဲ့ဆိုပြီးလေရူမီနဲ့ပါတော့ဆရာရဲ့ပိုင်လိုက်လေဒုက္ခရဲ့ပိုင်လိုက်လေပိုင်လိုက်လေဘူအောင်တင်ရဲ့ဆရာရဲ့ဘူအောင်တင်ကြိုင်ကြားတော့ခံနိုင်မလားဆရာရဲ့ကဲဒုက္ခရောက်ရူမီအတွက်လောအပ်တံပိုးပြီးတော့သူ့ရဲ့တာဝန်ကျေပြီးမှုအတွက်ဘူအောင်တင်က boxes ပေးတယ်လို့နော်ဟောမှာရောက်ယူသွားဟုတ်ကဲ့ဆရာ ကဲဒုက္ခဗျာဆရာအဲ့ဒီတော့ကအဲ့ဒီတော့ကမမြဝင်းရဲ့ဥပချေပေါ်တစ္ဆာဖောက်ဖြစ်ခဲ့ရပါလားဆိုတဲ့အစွဲကြီးကိုဒီနေ့ညတော့ငါချုပ်ခွင့်ရပြီပေါ့ကွာဒါပေါ့ဆရာဒါပေါ့ဥပချေဥပချေဥပချေအပြုတ်ထင်းနေလေအမြင်မမားစီနဲ့ အခုခေါ်တိုင်းလဲအထင်မမှားလိမ့်နဲ့ဘချေဟိတ်ကုရောဥဖတ်ကြီးအပြိုထင်တဲ့အမြင်မှားတော့တာမိမ့်မလဲလဲညာခဲ့ပြီအခုခေါ်တဲ့အထင်မှားတော့ထိတ်မလွယ်တဲ့ဖြင့်မှားခဲ့တယ်မလားဥပချေဟာ တယ်လာမြလာပါကောင်းမြလာပါမြကိုဘယ်စင်းမှမမောက်လိုက်ပါဘူးမြမြစာရီပို့ထားတယ်မလားဒီကလမလေးဖြစ်သွားပြီလေသူမောင်မြဝဲမှာမဟုတ်တော့ပဲမဟုတ်လားရေးလာစမ်းပါလားဦးအကူကြီးကလေကိုကြီးတွေနပြိုကြီးတွေထုတ်နေစမ်းပါလေလာစမ်းပါမြရဲ့အားရဲဘာတော့ဆုံးလဲစားဟိုခဏမှအေးစစ်တဲ့နာယူတော့ဆုံးနေပါလေချောပါချောပါ हम लोग को बिरयानी लेकर आओ भाई दो प्लेट बिरयानी हाँ यस सर यावर सर चो चो सर मुर्गी बिरयानी हाँ मुर्गी बिरयानी यस सर यस सर တံပေါက်သမီးနှုတ်ခွမှာလိုက်တယ်မြတ်အေးစီးနေပြီနော်ဘာမှဘူးနေတယ်သူဝင်တော့ကတွေဘာတွေရှိနေမြတ်လည်းမမြတ်ဝင်းမဟုတ်တော့ဘူးခိုးကြီးလည်းဘုံလင်မဟုတ်တော့ဘူးပြီးတော့မြတ်ဘာမှဘူးပင်ကြောင့်ကြဆိုးရင်တာရှိနေတယ်ချလား တွန်ကြီးကိုကြီးကျွေးနေတယ်လေဆိုမြဲစောင်းပေါ့သူမစားရင်လေကိုကြီးဘွားပြီးသားပါကွာရူမီကအရင်ကြည့်ပါဘူးအခုဒါလီတော်တော်ကြာရူမီကယူဆိုင်ကြီးရဲ့ကနေရူမီကိုမုန်းသွားပြီးတော့လေငခုံးမတွေအပုတ်ကြီးပဲလို့ပြောမှဆူးတယ်သိလား မပြောတော့ပါဘူးရိုမီရဲ့မပြောတော့ပါဘူးကွာဟုတ်ပဲကကိုကိုချစ်တန်းနဲ့တူလိုက်တာကိုကိုချစ်များဖြစ်မလားမသိဘူးအိုးမဖြစ်နိုင်ပါဘူးလေလူတူမရှာအတန်တူမရှာပဲဟာဖေဟာဖေဟာညခဏနေညရေရှင်အကိုကြီး ဟိုဘက်ကမှဥပချီရောက်နေတယ်မြာဟင်ဟုတ်ဟုတ်ပါမလားအကိုကြီးသိဟုတ်တာပေါ့မြာရေရှင်ဥပချီအတမဥပချီအတမတူတူတူတူတူဘာမှပြောနေကြလဲမသိဘူးကိုဟမ်ယောက်ျားဆိုတာလေ ရှာအယူမရှိတိုင်းချစ်တယ်ချစ်တယ်နဲ့ဟော်ရီကရူမီတို့မင်းကလေးတွေကိုလေအခုလူနဲ့ပြုတ်ထွက်ထားပဲလားဟင်။အော်ရူမီရဲ့အခုရူမီကိုသာချစ်ဆုံးပါလို့ပြောပြပါတော့။ဟုတ်လား။ကြည့်အကူကလေရူမီကိုလားအချစ်ဆုံးဆိုတော့ရူမီတဲ့မချစ်ဘူးဆိုရင်တောင်မှရူမီလိုချစ်တဲ့သူရှိသေးလားအကူရဲ့ပြောပါဦး။ တို့မိတဲ့ချစ်တဲ့သူလည်းမရှိဘူးတကယ်ဟွန်းတို့မိအောင်ချစ်တဲ့သူလည်းမရှိဘူးအကိုမှရိုမီတယောက်တည်းကိုရဲ့ချစ်သူကိုရဲ့တစ္ဆာရှင်ကိုရဲ့မေတ္တာရှင်ကဲရှင်းပြီလားဒါမှဒုပလိအရာရှိကြီးကသိချစ်ဖို့ကောင်းလာပဲကွာကဲမြရှင်အကိုကြီးမြကြားတဲ့မြင်တဲ့အတိုင်းပဲ ဥပချင်းနဲ့ကားပြန်းမလေးဖြစ်နေကြပါလားဟမ်ကဲလားဒီပေါက်ကလေးကချောင်းကြည့်စမ်းလာစမ်းလာစမ်းလာဒီလားချောင်းကြည့်လေလာနေပါစီတော့အကိုကြီးညမကြည့်ချင်တော့ပါဘူးအော်ကိုကိုချစ်ကိုကိုချစ်ယောက်ျားဆိုတာတချုံွယ်တမင်မိအိုင်တွေ့ချီစည်းတတ်တဲ့အမျိုးတွေမှာကိုကိုချစ်လေအပါဝင်ယောက်ျား တာမန်ဖြစ်နေပါလားကိုကိုချစ်ရေမြရှင်စိတ်တိခဲနေသလားမြညာကပစ္စဟုတ်တယ်ဆိုပေမဲ့အကိုကြီးကြောင့်ပါပစ္စတကကြိုးရတာပါညကပစ္စစပြီးဖြစ်တာမဟုတ်ပဲဟုတ်ပါလေညကိုဥပချေယူမှခံပါတယ်ဒါမှမဟုတ်ရတယ်လူဆိုတာမကင်းဘူးဆိုတာ မြသေးတယ်လားရှင်ဒီမင်းမြလူဆိုးနဲ့ပလိပလိနဲ့လူဆိုးဆိုတာပေါက်ဖို့နဲ့ထောင်ခဲထောင်ခဲနဲ့ပေါက်ဖို့ညီမြချင်းတူတူပါပဲမြရဲ့ဒီတော့ကဥပချင်းနဲ့ပတ်သက်လို့မြစိတ်ဆင်းရဲနေတာကိုအကူကြီးမကြည့်ချင်တော့ဘူးနော်ဟုတ်ဟုတ်လားဟုတ်ကဲ့ပါအကူကြီးဟာ အမောက်ထားတိုင်းအပြုတ်စစ်မထင်နေနဲ့ဝက်ချစ်ငါချောက်ထားတိုင်းလေအပူအပြစ်မတင်နေနဲ့အမောက်ထားတိုင်းအပြုတ်စစ်ထင်းနေနဲ့မရမဟန္တာနဲ့ညာတတ်တယ်ငါချောက်စားပူပစ်တင်ရင်ဆမ်းမှန်တာနဲ့စားတတ်တယ်ဝက်ချစ်ဟွန်း la cruz. ကျမညူလွမ်းမှုစွေဖြည့်မပြေအော်မိမိမိမိခုဆိုသမီးမိုက်တွေမိမိမမိနိုင်မစားနိုင်ဖြစ်နေပြီလေမိမိ மைமா குள்ளலை மருமே மியே தம்மியே அம்மை ஜீவ ညရှင်ဘာလို့မတွေးဆွေးနေရတာတော့ဘာလဲပြင်းနေပလားမြာပြောစမ်းပါမပြင်းပါဘူးကိုကြီးရဲ့မမေကိုလွန်လို့ပါဩမပြင်းဘူးသာဆိုတော့ကိုဇနီးလှမျက်နှာမှာလှလေးတွေမှိမ့်မှိန်ပြီးတော့ကမကြည့်တာပါလားဘာလဲကောင်းကင်ကဒဝင်ကျေကိုလိုချင်သလားမန္တလေးကချုံးမုံကိုစားကြတယ်လားဟိုချင်းကြီးအကူကြီးမကောင်းမကောင်းတော်တော်ဘာရှုပ်ပြောမလို့မသိဘူး မြရှင်ကိုကြီးအကိုကြီးနဲ့နေရတာမြဘွားတစ်ခုလုံးဆုံးရှုံးနေတယ်လို့ဖြစ်ပြီဆိုတာကိုအကိုကြီးသိပါတယ်မြရဲ့အသက်ရှင်ရင်လည်းငရေတွင်ကြနေတယ်ဆိုတာကိုလည်းအကိုကြီးခံစားနေတယ်မြအိုးအကိုကြီးကလည်းမြတ်ချစ်တဲ့အကိုကြီးဟာရီယာဖူအောင်နေကိုတစင်းစင်ကြည့်ပြီးနေရတာလူလောကကြီးတစ်ခုလုံးကိုကြောခိုင်းပြီးနေရတာကို ဘူးမနေပါဘူးကိုကြီးရဲ့တကယ်ပြောတာလားတကယ်တကယ်ဝန်တက်လိုက်တာညရဲ့ဝန်တက်လိုက်တာဝန်တက်လိုက်တာအကိုကြီးဘွားကုသိုလ်ကံဆိုးကြတာနဲ့အကိုကြီးရဲ့ညရဲ့ဒုက္ခရဲ့နန်းပုံရဲ့ကြည်ုံတို့ကခုနစင်ဆက်ဒုက္ခပေးတယ်လို့ဖြစ်နေတယ်ဆိုတာကိုလည်းအကိုကြီးသိပါတယ်ညအကိုကြီးသိပါတယ်ညတို့လူတွေစိတ်ချမ်းသာအောင် အိန္ဒိယမှာသွားနေရင်လဲဦးအကူရလေဗမာပြည်ကခွာပြီးအိန္ဒိယသွားနေရမယ်ဆိုတော့ဟုတ်ပါတယ်ညာဟုတ်ပါတယ်အကိုကြီးတယောက်ဆိုးတာနဲ့များတို့တွေမှာပြင်းထန်ခံရတယ်လို့ကိုပြည်ကိုစွန့်ခွာရမယ်ဆိုရင်လဲဘုံနေအတွက်ချီမတင်လာဖို့မဆိုင်တဲ့တပြည့်ဇနီးမြအတွက်တော့နင့်နာဆုံးရှုံးမှုတရားပေါ်လေညာ စိတ်ဆင်းရဲစရာတွေမပြောပါနဲ့လားကိုကြီးရေမဟုတ်သေးဘူးလေမဟုတ်သေးဘူးမဟုတ်သေးဘူးဥပလို့ရှိသွားနေကြတယ်လေမြတ်ကိုမဲဆံမှာထားလို့နဲ့တူတူပဲအဲ့တော့ကအကြံတစ်ခုတော့ရတယ်မြတ်ဟေးဘယ်လိုကြံလဲကိုကြီးညတာညရဲ့မမျက်စီမှာပြန်နေအကိုကြီးကတော့အကိုကြီးရဲ့ပြစ်ဒဏ်နေငြိမ့်အောင်လက်နဲ့ချပြီးပန်းခတ်လိုက်ရင် ဖြစ်နိုင်တာတွေမပြောရနဲ့ကိုကြီးညအတွက်ကတော့ဒုက္ခဟာဒုက္ခပါပဲအကိုကြီးဖန်ခံလို့အပြစ်ကြမယ်ဆိုရင်ကျိုးတံတော့မကြနိုင်ပါဘူးများငါးနှစ်ဆယ်နှစ်လောက်ပဲထောင်ကြအောင်မရှိမယ်ညအတွက်ကိုအကိုကြီးမျက်နှာခံရစီလားများနော်အဲ့ဒီတော့မှလည်းညနဲ့အကိုကြီးနဲ့လွတ်လွတ်ကျွတ်ကျွတ်လင်မြပါနေရမှာများရဲ့ အမတို့အကူကြီးရေဘာဖြစ်လို့လဲညာညာအကူကြီးကိုစိတ်နဲ့မပြောနဲ့တင်းနဲ့တောင်မခွင့်နိုင်ဘူးသိလားညာညာဘာဖြစ်လို့လဲဘာဖြစ်လို့လဲညာအဆန်းစားတွေလည်းခြောက်နေပါလားဆန်းစားတွေခြောက်နေတယ်ညာဟမ်ညာဘာကောင်းမှုထင်တယ်ညာ နေညနေကောင်းလားနေလို့ကောင်းပါလေကိုင်းရေဖြစ်တော့ကောင်းတယ်မရရင်နဲ့မှမအီမလေးဖြစ်နေရုံလေးပါမရရဲ့ကျမ်းမာနေပါမရရဲ့မရရဲ့ဆန္ဒတွေပြအောင်ကိုကြီးဆွန့်ဆောင်ပေးမယ်လေမရနော်ကိုကြီးဆွန့်ဆောင်ပေးပါမယ်မရရဲ့ကိုကြီးကျမ်းမာနေပါမရရဲ့ကျမ်းမာနေပါ said, Chinaman, I want to see some jewels. Can you show me? I want to buy. Ah, Sagi, ma lo quiero le. Si voy a mi lola. Ah, cueva, cueva, te digo cueva. Ya vale. Eh, si si es sin jiwa, oh, tong li ya ve si vale. Eh, te digo cueva, Sagi. Te digo cueva. Ale tong ke? Tong ke sure ne jorona de pya sama. ဒါကျွန်တော်ဆရာမစ္စတာအဗ်ဒူလက်တပေါ့ ရတနာပစ္စည်းတော်တော်များများဝဲခြင်းလို့လာခဲ့တာပါအာရပါလေစပြာရပါလေဟောလာကပီပီများဟောလာကအုတ်တီဖူရဟောဟောလာကလီလာအာဒါပျောက်စင်းဒါကပီလေဟောလာကအော်ဒုက္ခအစုံငယ်လေးညောကဲရအောင်ရောဒုက္ခရပစ္စည်းတွေအလုံးအချက်ထဲစား မရှုံနဲ့လူလူလူတော့မှာမလားရှုံနဲ့ဟမ်ဒီနေဆိုင်ကောင်တိတ်တိတ်လေးနေတော့တိတ်တိတ်လေးနေတော့ဟမ်ဒါမှသေတော့မယ်တိတ်တိတ်လေးနေတာမရှုံနဲ့哎呀，不要买手机，不要买。阿叔咯，生哪会话？哦，你老表咯。手机咧生哪会话手机？嘿，对你生。啊。မျက်စိမိတ်ထားသန်းထောင်းကမျက်စိမိတ်ထားသန်းအာအာအာ ဗျာသူမျက်နှာဟိုဘက်နဲ့စီးလိုက်စမ်းဟုတ်ကဲ့ဆရာဖားရရဖားရရအိုးပြီးပြီဆရာချောင်းကဲ哦哦哦哦，今啊，呃，三三三咋不就完事的？咚咚咚嘛完嘞。就就你们那弟弟怎么样？咱那清查的呢？哦哦哦，我手呢没熬的僵了。哦哦哦哦，你你你你你那手里？我我我，嗯嗯，杜哥，呀，他姓的呢。 ငကြော်တို့ကိုအချက်ပြလိုက်စမ်းဟုတ်ကဲ့ဆရာဒုက္ခဆရာသွားမယ်မဟုတ်ကဲ့အာယာအာလောက်ခေါ်ငါဆွေလေးပါသွားပြီဒီညတော့ဒီညဒီညလောက်ပါအောင်အာငါပြည့်စည်လေးပါသွားပြီပါသွားဆွေလေးကိုပါလေကိုပါလေ ဘာတော့ဒုက္ခဟိုနေ့ကကျွန်တော်တို့လက်တာလမ်းမှာတိုက်ခဲ့တဲ့ကိစ္စမှာစိန်သိန်းနိုင်ငံကျော်ကပစ္စည်းဝေချမ်းပေးတာအရာနဲတယ်ဆိုပြီးတိတ်မကြင်လက်ကြဘူးဆရာရဲ့ဟုတ်လားဒုက္ခဟုတ်တယ်ဆရာကဲကောင်းပြီကွာစိန်သိန်းနိုင်ငံကျော်ခေါ်လိုက်စမ်းဟဲ့ကောင်ငကျော်နဲ့စိန်သိန်းအေးလာပါလားဒါစမ်းမအောင်ကွာဒီနောက်မင်းတို့ဘုံတင်ချမ်းကိုသိတယ်မလားဟမ် ဘောအောင်နေဟာဘယ်တော့မှမတရားမလုပ်ဘူးဘောကပေးကြောင်ခုဆိုတိုက်ခိုက်စားတော့နေရပြီမဲ့ဘောလူတွေပေါ်မှာအမြဲတမ်းသစ္စာရှိတဲ့ဘောအောင်နေဆိုတာမင်းတို့သိတယ်မလားသိသိသိပါဆိုင်သိတယ်ဆိုရင်မင်းတို့ဘာဖြစ်လို့မကျေနပ်ကြတာလဲပြောစမ်းတော့ပြောစမ်းပြောစမ်းကျွန်တော်တို့ဟိုဟိုဟိုဘာတော့ဘာတော့ပစ္စည်းအရာနင်းနေတယ်ဆိုပါလားဟုတ်လားမကြော ဟုတ်ပါတယ်ဆရာကြီးရှေ့အရှေ့ဟမ်အာမင်းတို့ကငွေသားကြီးပေးတဲ့နေရာမှာနဲတယ်များတယ်ဆိုတာမဟုတ်ဘူးတဲလို့ဆိုတာกินတယ်နားလေသလားတဲလွန်စားกินအောင်မင်းတို့ကငွေသားပေးတာနားလေသလားငါပြောတာနားလေဆရာကြီးနားလေရင်တော့တော့ငါဘာသာမှမကြကြဘူးတော့ဒါပဲငါပြောမယ်ကြားလားမကြောက် ဟုတ်ဟုတ်ကဲ့ဟုတ်ကဲ့ဆရာတော်မြတ်ရှင်အကိုကြီးတန်ဟောင်းမြရဲ့ဟေးကိုကြီးပြရောက်ခဲ့တယ်ဟေးဟုတ်လားကိုကြီးဟုတ်တယ်မြတ်အကိုကြီးမြရဲ့နေနဲ့တွေ့ခဲ့တယ်ဟေးမမနေကောင်းလားဟင်ကိုကြီးနေကောင်းပါလေမြတ်ဝင်းတာလိုက်တာအကိုကြီးလည်းသူ့အိမ်ထဲကိုတကယ်ကလားဟန်နေတယ်အင်းအင်း ဝင်သွားပြီတော့ဟာကလားလို့ရောဘာရောတူအောင်တကားတဲ့အကုန် acting လုပ်ခဲ့တာပေါ့ဟုတ်အဲငွေထောင်သုံးဖို့ပေးခဲ့တယ်လေဟုတ်လားရုပ်တည်ဆိုလေဒီလားအေးအေးအေးမင်းမင်းကကိုကြည့်ပြီးတော့ကြောင်အားနဲ့ကြည့်ဟုတ်တာပေါ့ကြည့်ပြီးပြီးတော့ဒီလားအဲ့ဒါနဲ့ဒီကိုကဟိုစားရဆောင်ရေးပြီးတော့လေပေးခဲ့ပြီးတော့ဖြုံးနဲ့ကိုထွက်လာခဲ့တယ်ဟေးစားရမှာဘာတွေရေးထားခဲ့လဲကိုကြီးဟောအတော်သမီးမမဝေးကြမ်းပါပါတယ်အေးအေးဟုတ်ပြီဘာမှမစိုးရိမ်ပါနဲ့အเจ้าညင်ညွှန်ရင် လဲလာပါလိမ့်မယ်လို့ရေးထားခဲ့တယ်ညာ။အေးဝင်းတာလိုက်တာကိုကြီးရေ။ညာပြဝင်းတာလိုက်တာ။အကူကြီးကိုဘယ်သူမှမသိရလား။ဒါတော့မသိဘူးလေညာရဲ့။ဟွန်းမမီကလည်းမိမ့်မပါပါ။ဒီစာဖတ်ရတာနဲ့အကိုကြီးကလားရောင်ဟန်ဆောင်လာတဲ့ဘူအောင်ဒီမှန်သိမှာပါ။လေအကိုကြီးရေ။ညာကိုလေ။ဟွန်း အကိုကြီးကမရစိတ်ချမ်းသာအောင်လုပ်တဲ့နေမျိုးမျိုးဆုံးနေပြီဒါပေမဲ့ဒီနေ့လောက်မြတခါမှဝိမတာမိဘူးတိလားကိုကြီးရဲ့ဝိတာလိုက်တော့တရက်တစ်ရက်ပို့ပို့ပြီးတော့ကမရကိုဖြစ်နိုင်ပါစေလို့ဆုတောင်းခဲ့တာဒီနေ့ကိုကြီးဆူတောင်းပြည့်ပြီဗောဟုတ်လားပြည့်ပါပြီကိုကြီးရဲ့ပြည့်ပါပြီပြည့်ပါပြီအော်ဒါနဲ့အကိုကြီးဗျာဗျာဟုတ်ဟုတ် ခုလေမြသတင်းကောင်းတစ်ခုပြောမယ်တိတ်ပြီးတော့လေဝင်သားလို့မဆူသွားနဲ့ဦးနော်ဘာများလဲမြပြောပါဟုတ်ခုကြီးရင်ပြောစမ်းပါဘာလဲဘာလဲဟုတ်ခုခုမြမလေဟမ်ဟိုဟာ၃လရှိနေပြီဟမ်ဘိုက်ကြီးက၃လဆောင်ရှိပြီအိုးအကိုကြီးကလည်းလှမ်းလိုက်တာဘယ်လိုတည်းရှိတယ်လို့ပြောပါအကိုကြီးတကယ်ဟိုကွာ ရင်တော်တဲ့နေလာခဲ့တာလေရိုက်နေပဲပြောပြောရိုးရိုးနဲ့ရှင်းရှင်းပုံမှန်ပဲပြောပြောမင်းကိုရင်ထဲမှာဘယ်လိုဖြစ်နေမှတော့မသိဝန်စားလိုက်တာဖွင့်ကြည့်ဖြီးကြည့်လို့ရရင်လေဖွင့်ကြည့်ဖြီးကြည့်ရင်တကယ်ပြောတာဒီကနေ့ဟင်းတော့အကူကြီးပုံနာကြီးရဲ့ထုံနှလုံးမူပြီးတော့ကသားလိုချင်ဖင်ဖျက်ကြည့်ရမယ်ဆိုတာမျိုး ရလေဟုတ်တယ်ဟုတ်တယ်ဆရာဟွန်းဟိုငကောင်ရဲ့အချင်းလေးကြည့်ရတာတော့သိဟမ်းမမပေါဘူးနော်ဟုတ်လားဟုတ်တယ်ဆရာအေးကွာငါမလည်းဒီကိစ္စမြသိသွားရင်ကုံကြီးနဲ့စိတ်ဆင်းရဲမှဆိုရတာတမျိုးအကြောင်းတစုံတရာဖြစ်လာရင်တောင်မှမြကကိုလေးလက်ဝင်ကြီးနဲ့တွားရေးလာရေးခက်တာက တမှောက်ပြီးတော့လဲနမ်းမုံနဲ့ကြည်ုံတို့ကိုမိန်းမသားတွေဆိုပြီးတော့ကဥပခပြုထားမယ်ဆိုရင်လဲမတော်အဲ့ဒါတွေကြောင့်ငါမှလေကိုဘေးကျနဲ့ကြီးကိုဖြစ်နေတာပဲဒုက္ခကြီးဘယ်လိုလို့မှန်းကိုမသိဘူးကွာစိတ်လေစိတ်ပြီးဆင်းရဲခံနေပါနဲ့ဆရာရဲ့ဒုက္ခဆိုတာချမ်းသာခြင်းလို့ပြဆိုတာပဲဆရာရဲ့မင်းရလေကွာအရေးလေးပေါ်တော်တော်နဲ့ဒါပေမဲ့ဒုက္ခဗျာ ခုနကောင်မကျော်နဲ့စိန်သိခေါ်စမ်းရှိပါလေဆရာခေါ်လိုက်ရမလားဆရာဒီခေါ်လိုက်ခေါ်လိုက်ကျွန်တော်ရောက်ပါဆရာကြီးဘာစမအောင်ကမလို့ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာ sit on the chair sit on the chair come on ခုနေ့ကဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးငါစိတ်မကောင်းဘူးကွာဟုတ်ကဲ့မင်းတို့လည်းနောင်မကျေနပ်ဘူးရှင်ငါ့ကိုပြောပါဘောင်းနေကဘယ်တော့မှမတရား လုတ်တဲ့ကောင်မဟုတ်ဘူးဆိုတာလည်းမင်းတို့သိလူတန်းစားလည်းငါဘယ်တော့မှမပွဲဘူးဟုတ်တယ်မလားဟုတ်ပါတပည့်ဆိုလည်းတပည့်ကြောင်ငါကြည့်တယ်အဲ့တော့ရောက်ငွေသား9000စီယူသွားကျေးဇူးပဲဆရာကြီးနောက်ငွေလည်းကျွန်တော်စီရင်မှမယ်အေးကောင်းတယ်ကောင်းတယ်ကဲတော့တော့တော့ဟုတ်ကဲ့ဟုတ်ကဲ့ဆရာသူကဆရာဒီကောင်နှကောင်ရဲ့အခြေအနေကိုမင်းကြည့်စမ်းဟုတ်ကဲ့ အခြေအနေသိမဟာမှုဖောက်ပြမဲ့အမှုရတွေတွေ့လာရင်နှကောင်စလုံးကိုလက်စတုံစီရင်ပြရလိမ့်မယ်စိတ်ချစရာစိတ်ချอืมတစ္ဆာဖောက်ခြင်းနဲ့ကောင်းတဲ့ဇနီးတွေကကိုလေးလက်ဝင်ကြီးနဲ့ဘုံနေကတခါဝရမ်းပြဖြစ်နေပြန်ငါကောင်းနေမတော့ကွာစာဘူးတော့တိုက်လို့ဖြစ်နေပြီဒုက္ခရဲ့ မိဆုတောင်းနေလေပါမိမိပါလူလူနဲ့သမီးမိမိနဲ့ခွေရတာဝတ်တန်ရရသည်တော့နလီစားခဲ့ပါမိမိမိဟောမြအကိုကြီးကြီးစမောကိုရီးယားဝန်ကြီးနဲ့ကွယ်ဘာလို့မိုးရလက်ကွာတဲ့ထင်တယ်တကားမပိတ်ခဏရတယ် အေးပြီပြီဖြားနေတော့မယ်ငါမင်းငါလည်းကိုဟမ်အကူကြီးဟမ်ဘာလဲမြာဘာပြောချင်တယ်လဲပြောပါအကူကြီးမြအတွက်ဆိုဘာမဆိုအစ်င့်နဲ့မြာပြောဘာလို့တင်တယ်လဲမြာလေးဟမ်မြာဘာလဲမြာဟမ်ပြောပါပြောပါဘာဖြစ်တယ်လဲမြာဟမ်မြာမင်းဘာလို့ရှိဟုတ်ပြီအဲ့တော့မမေနဲ့ဒီအိမ်မှာ ဘယ်လိုဘယ်လိုဘယ်လိုဘယ်လိုမြဘယ်လိုမြမီမီနဲ့အတူနေပြီဟမ်မိဘဗျာဆူလို့โอ้ကျန်ဘာဖြစ်လို့ငိုနေရတာလဲအကိုကြီးကမဖြစ်နိုင်ဘူးလို့ပြောလို့လားငိုပါနဲ့ကွာအကိုကြီးကမြားတွေဘာမဆိုဖြစ်နိုင်မှာညာနားလေပါလေ ကဒါဖြစ်ရင်မမီကလိုက်မလိုက်လာပါမလားမသိဘူးနော်ကိုကြီးဟောလိုက်ရစေမယ်ပေါ့မြရဲ့လိုက်ရစေမယ်လိုက်ရစေမယ်ဘောနေရမမြဝင်းအတွက်ဆိုရင်ကောင်းကင်ကကျဲကိုစားလို့ပါတယ်ဆိုပြီးတော့ချင်းချင်းကြရင်လဲအသက်ကိုစွန့်ပြီးတော့ပစ္စည်းမှာပေါ့ဆောင်းရရမှာပေါ့တိပါတယ်ကိုဟုတ်တယ်မလားဟမ်မြတ်တိပါတယ်အလုံးနည်းနဲ့မပိုင်အကြမ်းနည်းနဲ့မြရဲ့မမေကိုမျက်ရှိမောက်ရောက်အောင်မြောက်ရောက်အောင်ခေါ်လာခဲ့မယ် စိတ်ချနောက်ညာဟုတ်လားကတိတော့တိတော့တိတော့တော့ကြအိမ်အောင်ဥမာမြန်ဘူးလေးကိုဒါသာလေးမျိုးလုံးပြူးလေးမွေးလာအောင်မတီကိုဟိမကောကောဟေးကားစင်းလေးပြင်ထားရဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့ဒုက္ခဗျာဘယ်လိုလဲတော့ကြည့်စမ်းဟုတ်ကဲ့ဆရာ ဆရာကြီးအကျိုးတော့လဲကုန်ပြီဆရာဘာဖြစ်လို့လဲဥပချင်းနဲ့ချောင်းကြီးကရာစုအောင်အဆိုင်နဲ့နှစ်ယောက်တော့ဘာဟဲ့မဖွင့်ဘူးလားလာကြည့်ပြီးမှမဖွင့်မဲပြန်ဝင်သွားတာလားဖွင့်ရပါအကွင်းအိမ်အောင်ထမှာဘာတွေဖြစ်နေတာလဲဟောမြတ်ဆရာလေးလေးမြတ်ဘာဒီဘာဒီဝဲတဲ့ခဏလာတာပါ ပြန်နေတော့ပြန်နေတော့ဟုတ်ဟုတ်ကဲ့ကိုကြီးဟုတ်ကဲ့ပြန်ပါပြန်ဥပချေအဲ့ဒီမချမ်းကိုကျုပ်တောင်းပန်ပါတယ်ခင်ဗျာအပြင်ကိုကျုပ်လာခဲ့မယ်မမြဝင်းမွေးကန်ဒီခေါ်ကနေမို့လို့ပါတော့ကျတော့အတိတ်ကဖြစ်သွားရင်မကောင်းဘူးလေဥပချေကျွန်တော်တောင်းပန်ပါတယ်ဗျာနော်မချမ်းပါနဲ့ဗျာအလိုဘူအောင်တင်နဲ့မမြဝင်းကကလေးတွေဘာတွေတောင်ရတော့မှာပါလားဘာဖြစ်ဖြစ်လေ ကိုကြောင်ကြောင်လုံနေပါနဲ့ကိုပါချေကျုပ်ကြောက်လို့ခင်ဗျားကိုတောင်းပန်နေတာမဟုတ်ဘူးနော်အဖမ်းခံဖို့အစဉ်တမဲအေးအေးဆေးဆေးဖမ်းရင်ကျုပ်ပြောသလိုငြိမ်ငြိမ်လေးအပြင်ကနေစောင့်နေပါကျုပ်အပြင်ကိုထွက်လာခဲ့မယ်လူစိုးတယောက်ရဲ့စကားကိုကျုပ်ကထပ်ယုံအောင်မယ်ဆိုရင်ဒုတိယအကြိမ်ကျုပ်ငွားဖြစ်ရကြီးဥအောင်တင်တမဲဥပချေကျုပ်ပြောတာကိုခင်ဗျားသဘောမတူရင်တော့ ခင်ဗျားနဲ့ချုပ်နေစစ်ခင်းရလိမ့်မယ်ခင်ဗျားတို့ဘာလက်နဲ့ပြည့်စုံပါလို့ချုပ်ဘာလက်လက်နဲ့ပြည့်စုံနဲ့ရှိတယ်နော်စဉ်းစားပါဦးကွချေစဉ်းစားပါဦးချုပ်ပြောလို့မလုပ်ဘူးဆိုရင်တော့ဥပချေတို့သဘောတိုင်းပဲခင်ဗျားစမ်းညင်စမ်းကြည့်လေဘယ်နဲ့ကဲဘယ်နဲ့လဲ IP ဥပချေသဘောကရောอืม ဘုံနေရာခုချိန်တိုင်းဆိုရင်တော့ကျွန်တော်လိုဖြစ်သွားပြီပြီးတော့ဘုံနေလဲကျွန်တော်တို့ဝိုင်းထားတဲ့ကြားတွေကတော့ထွက်မပြေးနိုင်တော့ပါဘူးဟုတ်တယ်အမီကျွန်တော်တို့မှာပြစ်ဖမ်းမှုအမိန်ကလည်းမရတစ်ဖက်နဲ့တစ်ဖက်ပြစ်ကြခတ်ကြရင်လဲပဝန်းကျင်ထိခိုက်ရမှာစိုးတည်တယ်ဆိုတော့ကဲမြန်မြန်လာကြွရပါဦးအောင်နေကြာကြာတော့မစောင့်နိုင်ဘူးနော်ဟောဒီမဲ့ဥပချေကျွန်တော်နိုင်ခွက်လောက်ချင်းပေးပါဗျာနော် Just give me only 15 minutes. I'll come back. Only 15 minutes, sir. Only 15 minutes. I want to see my wife. You know, Zanija Rujaruwa. Okay, go ahead. Thank you, sir. Thank you. Thank you. Jesus, me ajte mare ya. Tuka. yeah. Mendi out tham ma tanak kan bi saw me. Ma mya ko twa bi bora Jala twet lai au ma. Cha la Ho, ho ke sia. ကိုကြီးဘာဖြစ်နေကြတာလဲအကူကြီးမျက်နှာကြည့်ရတာလည်းမကောင်းပါလားကိုဟင်ရွှေထင်းမှလည်းချုပ်နေကြီးတခိုင်ခိုင်နေပါလားကွာဟိုရမှုတဲ့ကောင်ကြီးကွာအိမ်လာပြီးတော့တကားခောက်ပါခောက်နေကြိတ်မွန့်လွတ်လဲရသေးတယ်ကြီးစမ်းမဘာဖြစ်ဘူးဘာဖြစ်ဘူးမြတ်ဟုတ်လားမြတ်အေးဆေးပဲနေနော်နော်အေးရတယ်မှလဲနေပါလားမြတ်ဟုတ်ကဲ့ပါကိုကြီးပါပါ အကိုကြီးတော်ကနေကွာဒီခူးမသားတွေလာရှုပ်တယ်နဲ့လကားကြားနေတယ်ကွာအကိုကြီးအိနေတော့ကိုကြီးဟမ်ဟိုမမေကိုချော့လို့မရရင်လေချုပ်လန်ပြီးတော့ပအောင်ခိုးလာခဲ့နော်ကိုကြီးစိတ်ချပါမြရဲ့စိတ်ချပါဟမ်မြအော်ကိုကြီးဟိုတကယ်လို့မြအကိုကြီးသွားရင်လာရင်ပလိပ်ဘက်ကဖမ်းမိသွားရင်လေညမေမေနဲ့အိုးအကူကြီးမမေမရှိနမမရှိ မပြောပါနဲ့ကိုကြီးမြတ်တောင်းမမာရီမငိုပါနဲ့မြတ်ရဲ့မငိုပါနဲ့အကိုကြီးလိုလူစိုးကိုယူရင်တော့ဖြစ်တတ်တဲ့သဘောတဘာဝလေးတွေကိုပြောပြတာပါဟေးမပြောဘူးမပြောဘူးအကိုကြီးဟိုဒီပစက်ကလေးကိုပိတ်ထားစမ်းမမြားလေး အကူကြီးအဖမ်းခံမယ်ဆိုရစကားတဲ့ဟိုမကြပြစီနဲ့အကူကြီးမကြပြစီနဲ့ကဲပါလေကဲပါလေအကူကြီးကတဘောကိုပြောပြတာပါညကြီးအကူကြီးကိုကြီးသွားမယ်နော်နေ့ပြန်စောစောရောက်အောင်ကိုကြီးပြန်ခဲ့မယ်ကြားကိုကြီးချစ်တယ်ချစ်တာပေါ့ကိုကြီးရဲ့ ဒီလောက်ကလေးခွေးရတာနဲ့လူဆိုးကြီးဘူအောင်တင်ညိတ်ကြတယ်ဟိဒါနဲ့မြာဘူအောင်တင်ဆိုပြီးစုရုံငွေတွေပါတွေအထုခံရသေးတယ်နော်အကူကြီးမကြမ်းနဲ့နော် ညာလေးကြာရင်ပြေးလိမ့်မယ်မဟုတ်တာမြင်မြင်ပြန်ခဲ့နော်ကိုကြီးစစ်ချက်စစ်ချက်မျက်စိမြင်မြင်ပြန်ခဲ့နော်စစ်ချက်ပါမြင်စစ်ချက်ဟုတ်လူလင်းကိုရှင်းကိုရှင်းလုံနေတယ်ဟေးလင်းလေးခဏခွဲရတာနဲ့ဟန်တော်မလုံနိုင်ဘူးနဲ့တူတယ်မြတ်ဟမ် ခင်ဗျာကိုကြီးသွားတော့မယ်နော်နော်ကိုကြီးသွားတော့မယ်နော်ခင်ဗျာဟုတ်ဟုတ်ကဲ့ပါကိုကြီးကဲကိုအောင်နေတကားဖွင့်တော့လေ ခင်ဗျားပြောသလိုကျွန်တော်စောင့်ပြီးပြီထွက်ပြီးဖမ်းခံတော့ပေါ့ဟုတ်လားအဖမ်းခံမှမယ်ကွာချစ်စိတ်ချပါဒုက္ခဗျာဆရာဟိုခွေးမသားငချော်နဲ့စင်တင်သစ္စာဖောက်တယ်မလားပြောစမ်းငါ့ကိုဟုတ်ဟုတ်ပါတယ်ဆရာခွေးမသားတွေအသားတွေကလောက်ထွက်ဟင်းသားကိုယ်တော်ဇက်ပြက်တယ်ဟမ်ဇက်တူသားချင်းစားချင်းလိုက်ကောင်းတယ်ဟမ် ငါ့ကိုဖမ်းပေးပြီးတော့ကဆုငွေရအောင်ကြံတဲ့ကောင်တွေပေါ့လေဒုက္ခဒုက္ခဗျာဆရာပေးလာငါ့ကိုသနာဆရာစိတ်ထင်းမဆရာဟဲ့ခုသူတို့ကျွန်တော်တို့တိုက်တဲ့ခုလုံးကိုလက်နဲ့အပြည့်စုံနဲ့ဝင်ထားကြပြီဆရာဝင်ထားကြပြီ တကားသာဖွင့်ပေးလိုက်ပါတော့ဒုက္ခရဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ဦးအောင်နေ May God look after you ခမရကိုဖျားသခင်အဆောင်မပါစေလို့ဆုတောင်းပါတယ်တိုက်ပြီဟုတ်ကဲ့မင်းရှိပါအဲဦးအောင်နေကိုလက်ထိတ်ခတ်လိုက်ပါဟုတ်ကဲ့ I am so sorry ဦးအောင်နေ Judy is Judy ပဲပေါ့ဗျာဖမ်းပါဦးပါချစ်ဖမ်းပါ You can arrest me and you can put me into the jail, but not my soul and love towards my wife, Mamiya Wuhan, see? <laughs> so I'm ready, sir. Shall we move? ကျိုးနဲ့ချီနှောင်အောင်တွေ့ခြင်းချရခြင်းရမယ်